ဒီပြသောဘာဝနာတရားတွေအားထုတ်လို့သုဝတ္တနာဉာဏ်လေးအချိန်တိုင်းတက်ပြီးတော့နောက်ဆုံးရည်ကျက်ပြည့်စုံပြီးအရိယမညာပညာနဲ့သုဏနမချုပ်ခြင်းနဲ့နိဗ္ဗာန်မျက်မှောက်ကြည့်ကြည့်တော်တဲ့အခါသဗ္ဗစာသောမိညာပေါ့လေသောတပတိမိညာရရတာပါပဲ ကိလေသာဖြူပြောတဲ့ကုသဇေအဖြစ်ကနေတော့အရိယအရိယရှိခြင်းကြီးရတဲ့ပုဂ္ဂိုလ်အနေစားဆက်ရောက်တော့တာပဲအရိယဖြစ်သွားတော့အရိယအရိယဖြစ်သွားတာနဲ့ဒီရကမှာရရရတဲ့ရှိတိရှိတဲ့ ဇနအဆွဲပေါ့လေပစ္စည်းတွေပစ္စည်းခုနှစ်မျိုးလည်းပဲအလိုလိုပိုင်ဆိုင်သွားတာအဲဒါမလေးကသတ္တနာရိယဇဏနာသံဃိဘာဝံကရောတိသောခုနှစ်မျိုးသောအရိယဥစ္စာတို့ကိုပိုင်နိုင်နိုင်နိုင်မြင့်မုတ်တိအနေအားဖြင့် ရရှိပါတယ်လို့ပြောတော့ပါတယ်အရိယဥစ္စာခုနှစ်ပါးကောင်းစွာရရှိသည်အဲဒီသံသိဘာဝသံသိဘာဝပရောတိသံသိဘာဝကိုသစ္စကဒိဋ္ဌာလို့ဖွင့်ထားတာသစ္စကဒိဋ္ဌာဆိုတာဉာဏ်ပုတ်တိအချင်း ကြီးစီးထင်ရှားတာသိကြတာကိုပြောပါတော့။သင်္ကန်းများမှာစိတ်ဓာတ်ကြီးစီးထင်ရှားသိကြမှု၃မျိုးဒီနည်း၄မျိုးပြတ်ထားပါလား။ဒါကလေးဘူးပြီးတော့သိကြရအောင်။နာစိတ်ဓာတ်က၃မျိုးဘောကပ္ပရစိတ်ဓာတ်က၃မျိုးနဲ့ အာကပ္ပစိတ်ဓာတ်ကတစ်မျိုးပေါ့လေးမျိုးသိကြီးကစိတ်ဓာတ်ဆိုတာကဒီလိုသတိသဘာဝနာတရားတွေအထုလို့ရှင်းရှင်းကြီးပေါ့လေရုပ်ထုတစ်ခုခုလက်ပေါ်မှာတည်ပြီးတော့မြင်နေရတယ်လို့ပေါ့လေသိနေရတယ်လို့အဲ့ဒါလိုကြီးကြီးထိစားတဲ့ သိကြတဲ့သဘောကိုပြောပါတော့ငြိမ့်တာမှတကယ်ငြိမ့်တာကိုတွေ့လိုက်တဲ့ခါမှာကိုယ်မှာရရှိတဲ့အရာတွေပေါ့လေအဲဒါကြီးဒီဒီခြေစားသိကြတော့အိုက်သွားတာပေါ့လေအဲဒါဆိုတာအနုမနာသိကြဆိုတာကတော့ဒါလည်းမဟုတ်ပါဘူးနှိမ့်စားနှိမ့်စားပြီး နိုင်ကကျင့်နဲ့ကြီးကြီးချေစားကြည့်ကြတာ။ဘုရားရှင်အကြောင်းတရားတစ်ခုအကျိုးရှိမယ်။အကျိုးကိုပြရတစ်ခုအကြောင်းရှိမယ်ဆိုတာပါ။အောက်ပိုင်းကရေတွေများနေပုံဖောက်ရင်အထက်ပိုင်းမှာမိုးရွာတယ်ဆိုတာပါ။မိုးရွာလို့ဆိုတာသိရတယ်။အောက်ပိုင်းရေတွေများနေတာကအကျိုးပေါ့။ အဲဒီအကျိုးတရားတွေအထက်ပိုင်းမှာမိုးများပြီးမိုးရွာပြီးဆိုအကြောင်းသိရပါတယ်အဲဒါအနိမနာစိတ်ကခေါ်တယ်အကျိုးကိုအကျိုးကိုတိုက်ရိုက်သိရတဲ့ဖြစ်အကြောင်းရှိရမယ်ဆိုတာကိုအကြောင်းရှိနေတယ်ဆိုင်ဆက်ပြီးဖလန်းလမ်းမှာကောင်းကင်ထဲမှာမျိုးကိုယ်တွေတက်နေကိုခေါ်လို့ရှိရင်အောက်ဘက်မှာတော့ မိရှိပြီဆိုတာပါသိရတယ်။မိကိုကမိတော့ကနေလို့ဖြစ်ပေါ်တော့မိကိုကအကျိုးမိတော့ကအကြောင်းအဲဒါနဲ့အကျိုးမိကိုပြရတဲ့ချင်းအကြောင်းမိတော့ရှိပြီဆိုတာသိရပါအဲဒါလည်းအနုမနာသိတာပါပဲ။လောင်နေတဲ့မိကိုမျက်မှောက်တွေ့ရတာကတော့သစ္စာသိတာ။လောင်နေမိရနေပြီးတော့ ဒီဝိရိတလူလူဖြစ်နေတာလဲဒါလည်းပစ္စည်းကသိကြပါလေကောအဲလိုမျိုးကြီးရှိတတ်ပါတယ်ဘောကပ္ပရသိတာဆိုတာကခံယူချက်ယုံကြည်ချက်နဲ့သိရတာသဘာဝတရားတွေဆိုတာမိမိတို့ဉာဏ်လေးနဲ့လိုက်လို့ကြည့်ရတယ်အများကြီးရှိပါတယ်မပြောပါတော့တဲ့ဉာဏ်လေးနဲ့လိုက်လို့ကြည့်တာနဲ့မဟုတ်လို့ အဲ့ဒီအရာဟာမရှိရဘူးလို့ဒီလိုတော့ဆွတ်ဆန်းမရပါဘူးဒီညာမရှိသေးလို့ပဲဆိုတော့ဘုရားမြတ်စွာဟောထားတဲ့သဘာဝတရားတွေဆိုအများကြီးရှိပါတယ်အထုကြည့်လို့ကိုယ်လည်းလောက်ပြီဆိုမြတ်စိစ္စကစိတ်ဓာတ်ဤနိဝရဏစိတ်ဓာတ်ဤနဲ့ပေါ့စိတ်ဓာတ်လည်းအဖြစ်ဒီမသိတဲ့ဉာဏ်နဲ့အရာတွေလည်းပဲ ရှိနေသေးတယ်ဆိုတော့ကိုယ်တိုင်လည်းသိရတာလည်းမဟုတ်ဘူးနိုင်စာချက်အနေနဲ့လည်းမသိရတော့ဟုတ်သေးဘူးအဲ့ဒီလိုအရာကြီးအများကြီးရှိနေသေးတယ်လေနှောင်းဤတရားလေ့လာကြည့်လို့အကြောင်းလေးကိုဆက်စားပြီးတော့ပစ္စည်းကဒိဋ္ဌာအနေအနုမနာဒိဋ္ဌာအနေအချင်းကြီးကြီးရှင်းရှားကြည်ကြနေလို့ရှိရင်ဟိုအရာလည်းပဲဒီကံရှိနိုင်တယ်ရှိရတယ်ရှိတယ်လဲဆိုတော့ ဘုရားမြတ်စွာဘုရားယုံကြည်မှုတက်တဲ့နဲ့ကြီးကြီးရတဲ့ကိစ္စအောက်ကမလစိတ်ဓာတ်ခေါ်ပါရအောင်ဆက်တော်ပြဟောထားတဲ့တရားတော်တွေကိုမသိတာတွေအများကြီးရှိပါတယ်ဆရာကြီးကိုမတွေ့တာနဲ့မရှိဘူးလို့ကြောက်ကြုံမကြီးတော့ပဲနဲ့မျက်စိမိတ်ပြီးတော့မြင်လို့မရပါဘူးဒါတွေကဆရာအယူကြီးတဲ့သဘောပါပဲ မရှိနိုင်ရဲ့ဆိုတာပေါ့အဲဒီလိုယုံကြည်ချက်နဲ့ကြီးကြီးချင်ရှားသိကြတဲ့အရာပါအကပ္ပစိတ်ဓာတ်ဆိုတာကအပြင်ပြင်တစ်ခုခုထောက်ပြီးတော့သူရဲ့အကျဉ်းသဘောကိုပေါ့လေသိနိုင်တာပါအဲဒါအကပ္ပစိတ်ဓာတ်ခေါ်ပါတယ်ဒီလူကဲအကျဲခတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်လူတူပြောက်ရဲ့ငူရပဲဖြစ်ဖြစ်အများရဲ့အငူရပဲဖြစ်ဖြစ် အပြင်မှာမူရာလေးတွေရှိပြီးတော့သူ့မှာဘယ်လိုသဘောရှိတယ်ဆိုတာပေါ့လေအတွင်ပြင်အနေနဲ့ပေါ့လေကြီးကြီးကျယ်ကျယ်ပြေကြတဲ့နည်းပေါ့လေအဲအကပ္ပစိတခေါ်ပါတယ်အရှင်းပါတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒီအကပ္ပစိတဆိုတာရှိတတ်ပါတယ်ဆိုတော့အဲဒီနေရာဌာနမှာသတ္တနာရိယကန္တာမှာသမုဋ္ဌိဘာဝံကရောတိ ဆောင်ကြည့်ပါဦးပြည့်စုံကစိတ်ကြံကရောတိဖွင့်ထားပါမျက်မှောက်တွေအားဖြင့်တတအာအကြောင်းပုံဝင်ရှင်းရှင်းတခါတည်းကမှတွေ့လိုက်တာမြင်လိုက်တာမျက်မှောက်တွေအားဖြင့်ကြီးကြီးချေချာသိကြတော့သိသိချာချာကြည့်လိုက်တာမသိမချာဘူးသိသိချာချာရလိုက်တာမသိမချာရတာဘူးလို့ဒီလိုဆိုလို့ရတယ်အဲ့ဒီသဘောကိုသိသိခြင်းလို့ သမုစီပါဝကရောတိဆိုတဲ့နေရာမှာသမုစီပါဝတဲ့စကားလေးလေးလေးနဲ့ပြောထားပါတယ်။အဲဒီအရိယဥစ္စာခုနှစ်ပါးလုံးဟာရရှိတဲ့ပုဂ္ဂိုလ်ဟောတော့အကုန်လုံးအသုံးဝင်လာကြပါပဲ။သတ္တဒနာဆိုတာသတ္တတရားကြီးဟူသောဥစ္စာသတ္တဆိုတာယုံကြည်တာ ယုံကြည်တယ်ဆိုတော့လက်ခံတာပါပဲလက်ခံတယ်ဆိုတော့အတီးပြီးဆုံးဖြတ်ချက်ချတဲ့သဘောပါဒါကလည်းပဲဒါကလည်းပဲတကယ်ကိုစัจကြီးရယုံကြည်တိုက်တဲ့ဝတ္ထုများရဲ့ယုံကြည်နိုင်တော့အောင်လို့သူမှရှိနေတဲ့အည်အသွေးတွေပေါ့ကိုယ်ပိုင်ရမ်းနဲ့သိလိုက်တော့ အဲ့ဒီအည်သွေးတွေဟာလည်းပဲဓမ္မအည်သွေးရရေးပါဆုံးပါပဲဓမ္မသဘောကိုစာရုပ်တက်တက်ခြင်း theory တက်တက်ခြင်းကို final ဟောလေးလက်ဖြစ်ကြည့်ရအောင်မသိခင်အာရုံခင်ကလည်းပဲဒီတိသာဘာဝနာတရားတွေအထုတ်လို့ရှိရင်အထုတ်သူဟာစိတ်စိတ်ကြွေးကအကျိုးခုနှစ်မျိုးရနိုင်တယ်ဆိုတော့ ယုံကြည်လောက်တဲ့ပုဂ္ဂိုလ်ကြီးဆံကကြားလို့ဟုတ်လောက်တယ်ဆိုတာပေါ့လက်ခံလိုက်သုံးဖို့ဆွေးနွေးရတရားဆွေးနွေးရလို့သုံးဖို့ကြင်ရတဲ့စာအုပ်တွေဖတ်ရလို့အဲ့ဒီအကြည့်လေးရလိုက်တာလည်းပဲဟုတ်လောက်တယ်ယုံကြည်သွားတဲ့တရားတရားဟုတ်လောက်တယ်ဆိုလို့ရှိရင်ဒါလက်ခံလိုက်တာပဲ သတ္တတရားလေးနိုးတဲ့အပိုင်းတော့ရှိသေးတယ်နိုးလိုက်တဲ့သတ္တတရားကိုအခုလိုသတိပ္ပာဘာဝနာနည်းနဲ့ကျေးဇူးပြောထောင်ပေးလိုက်လို့ရှုအားလေးတွေပန်းလာတဲ့အခါမှာစိတ်စင်ကြဲရတယ်စိတ်တဝိတ္တကြီးတွေဖြစ်လာတယ်နာနဲ့ရုပ်ပိုက်ချသိလာတာနာနဲ့ရုပ်နှစ်ပါးသာရှိတယ်တိတိအပူမရှိဆိုတော့ လက်ခံလိုက်ပြီကိုယ်ပဲရတဲ့လက်ခံလိုက်တာအဲ့ဒါတတ္တတရားသို့တော်မှခိုင်သေးဘူးအကြောင်းနဲ့ဒီဆက်သက်ပုံလေးဆက်ပြီးတော့ကြည့်ရနဲ့ယုံမတန်တရားတွေကျင့်တယ်လို့ကျင်းသွားတယ်သူကပို့ပြီးတော့ယုံနာပိုက်စားကြည့်ဖို့လေးနဲ့ယုံမတန်တရားကျင်းသွားတယ်ယုံမှကျင့်တယ်ဆိုလို့ရှိရင်တိုးပြီးတော့လက်ခံတဲ့သဘောမျိုးပေါ့ အဲ့ဒါလေသတ္တတရားပဲတရားအထုတ်တော့အတိလေးတွေဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီအတိလေးတွေကအတိလေးတွေလည်းဟိုလေလက်ခံလက်ခံတော့တဲ့ဖြစ်ဖြစ်နောက်ဆက်အထုတ်တဲ့ခါမြဲပုံကြည့်လို့ရှိရင်မြဲတယ်ဆိုရင်အစွဲမရှိတော့မမြဲဘူးဆိုတာမှန်တယ်ဆိုတာလက်ခံတော့တာဆင်းရဲတာကြည့်လို့ရှိရင်ငါကကောင်းစားချမ်းသာတယ်ဆိုရင်အစွဲတွေရှိပြီးတော့ဆင်းရဲတာမှတကယ်ဆင်းရဲတာဆိုတာ ကိုယ်တိုင်သိတော့လက်ခံတာပဲဒီထဲမှာအတ္တမပါကြောက်ကြတဲ့ယုံနာတရားတွေကိုယ်တိုင်လည်းအတ္တမဟုတ်ဘူးသူတို့ဘာလည်းပဲတွေ့ကလည်းအတ္တမရှိဘူးဒီဝအတ္တလည်းမရှိဘူးပရမအတ္တလည်းမရှိဘူးဆိုတော့ရှင်းရှင်းလေးနားလည်သွားတယ်နားလည်သွားတော့ဟုတ်တယ်ဆိုတော့လက်ခံလိုက်နောက်တရားမှတစ်စိတ်ဆက်ပြီးအတုသော အတိအကျဖြစ်တာလေးတွေ့တော့တခါတည်းပြတ်သွားတာမဟုတ်ဘူးဆိုတာပေါ့အတိအကျဖြစ်တဲ့အရာလေးဟာဖြစ်တဲ့တိုင်းကြီးနေပဲနဲ့ကုန်းကုန်းကုန်းကုန်းသွားတာတွေ့တော့ရဲနေတာမရှိဘူးဆိုတာပေါ့အတိအကျပေါ်လာတာလေးတွေ့တာလည်းပဲဥစ္စရတိဖြစ်ပြတ်တယ် ဖြစ်လာတာလေးကြောက်ပြီးတော့သွားတာကိုတွေ့တော့သတ္တရဒိဋ္ဌိလို့တင်တယ်။ဒါဟုတ်တယ်မှန်တယ်ဆိုတာပေါ့။နောက်တရရနဲ့ကုံဆုံးပြောက်ပြီးပုံလေးပြီးလာတဲ့ဒီနည်းနဲ့အစစ်စစ်စစ်စစ်တည်းပြီးတော့နောက်ဆုံးဒီကရုက္ခဉာဏ်ပိုင်းရှိရတယ်။အတိဉာဏ်ဒီအစစ်စစ်ပွက်လာသလားယုံကြည်မှုတတ္တတရားလည်းပဲလက်ခံတဲ့တတ္တတရားလည်းပဲညင်းညင်းညင်းညင်းဖြစ်တယ်။အတိကဖြစ်နေကြလိုက်တာ။ အဲနောက်ဆုံးဖြစ်ဖြစ်မစအရေးတဟိုသိရမညာပုံညာနဲ့ပြေသွားပြီဆိုလို့ရှိရင်ဒါဟုတ်ပြီဆိုပြီးတော့ပါလိအတည်ပြုလိုက်တာဆုံးဖြတ်ချက်ကြတော့ပရိသတ်တရားမျိုးဟွန်းဒါမလို့ယုံကြည်စွာအားနှိုးလို့ရတရားနာပါလေဆိုတရားနာပဲတရားဆွေးနွေးရမယ်ဒါတော့သိတာနဲ့တရားစာအုပ်ကိုလုပ်ငန်းကြီးကြတဲ့တရားစာအုပ်ဒါလည်းလုပ်ကြည့်ရမယ် လေ့လာလို့တရားရဲ့ဆွမ်းရည်သတ္တိကိုစာပေရရှိသွားတယ်။အဲ့ဒါတရားနိုးလာတယ်ခေါ်တယ်။နိုးရပိုင်မရှိသေးတာပဲ။အာမလို့လို့ရှိရင်နိုးနေတဲ့တတ္တတရားပြန်ပြီးတော့ကိုယ်မိကြောက်သွားနိုင်သေးတယ်။တရားကနိုးနိုးထားတဲ့ပုဂ္ဂိုလ်ဟာသူ့အလုံးမပြည့်လို့ရှိရင်ပြန်ပြီးတော့အိပ်ပျော်သွားနိုင်တယ်ဒီလိုဘောမျိုးပဲ။သူ့အလုံးပြည့်ရတယ်။လုံးပြည့်ရတယ်ဆိုတော့မှတ်ခိုင်းတာပေါ့။မှတ်ခိုင်းတော့ သုသမီးကပြောခဲ့တဲ့အချိန်အတိညာလေးအဲစိတ်ရှင်ခြင်းမှုကအတိညာလေးအဖြစ်အပျက်ဖြစ်ဖြစ်လာတော့သတ္တတရားလည်းတိုးပြလာတယ်ဖွံ့ဖြိုးလာတယ်သိရမှကြီးလာတယ်ပညာမှဝလာတယ်ပညာမှကြီးထွားလာတယ်နောက်မခိုင်ခါကနေပြီးတော့ခိုင်ခါခိုင်ခါပြီးလာတယ်ဘယ်လောက်ထိခိုင်ခါသွားမလဲဆိုလို့ရှိရင်ဘယ်လိုနည်းနဲ့ဖြစ်ဖြစ်မပြည့်ကျင်နေတော့တဲ့ ခိုင်မာတဲ့အနေအထားတွေရောက်လာတယ်။ဒါတတ်တဲ့တရားတိုးလို့များကျိုးလို့များတရားထုတ်လို့တတ်တဲ့တရားတိုးလို့များတရားထုတ်လို့တတ်တဲ့တရားကျိုးလို့များတရားထုတ်လို့တတ်တဲ့တရားခိုင်လို့များတရားထုတ်လို့ဆိုတာပေါ့လေ။ဒါတွေအသေးသေးအသေးသေးဖြစ်လာတယ်။အဲ့ဒီနည်းနဲ့ခိုင်မာရတာပါ။ဒီလိုဆရာမဘွားတွေဟာ တတိယဝတ္ထုမမှန်တဲ့အရာကိုအမှန်ပဲလို့ယုံကြည်ရတဲ့ရောက်သွားလို့ရှိယုံကြည်တဲ့မိသားစုတွေရောက်သွားရဒီရလည်းပဲအဲ့ဒီအလိုလိုပါသွားဖို့ရရှိတယ်။ဒါဒီဘဝကတေချာအောင်ပြုလို့ဆောက်သိရေးရှိတယ်။အောင်လို့တတ်တဲ့တရားဟာအရေးကြီးလို့အရိယဥစ္စာခုနှစ်မျိုးရဲ့ပါပေါ်တယ်။ရှိဥစ္စာကမှပေါ်ပြရတာ။ဒါတော့သီလတဏ္ဍာကလည်းဒါလည်းသိရေးရှိရပါပဲ။ သရိယကန္တငါးဒီကအေဝဆုံးရတာသရိယမျက်လုံးအတဲ့ချစ်ခင်အတဲ့ငါးပါးဒီလဒီရတော့သရိယမဖြစ်ခင်တော့ဘုံဘုံလုံးခုတွေသိသိပိုက်ဆော့တာဟန်ဆောင်မှုလေးတွေပါရပါနေတယ်။သို့မဟုတ်လောကီကျိုးလေးတွေခုတော်ပြီးတော့လည်းပဲဘုံဘုံလုံးကိုသင်ပြောင်းပြုလုပ်တာလည်းဖြစ်နိုင်တယ်။ နာမည်ရှိကျင်လို့ပါလေရှင်ကြီးကဒီလားရှိပြီပဲဆိုတော့လေဘုရားရဲ့အကြီးခံရင်လည်းဆိုမယုတ်တတ်ဘူးလေပါနိုင်တယ်။တရားဖြစ်ပါတဲ့ပုဂ္ဂိုလ်ကပင်ကိုယ်ကိုကကိုယ်နှုတ်တန်ရှင်းလို့လေအကြီးကတန်ရှင်းလို့လေစိတ်ယုတ်တတ်တဲ့စိတ်ရှိခံတယ်။အဲဒီယုတ်တတ်တဲ့စိတ်ရှိခံတဲ့ကိုယ်နှုတ်တောင့်ကြည့်မှုအလေးအထားကောင်းပါလေ။အဲဒါပိုင်ရတာ ဆန်ဆောင်မှုရှိတယ်ပေါ့ဆန်ဆောင်မှုမပါဘဲနဲ့ယောဂကိုအခြေခံတဲ့သီလပေါ့ကိုလို့ဆောင်ကြည့်အလေးထားကောင်းလို့လည်းအရသာတာမနကောင်းတာလည်းအဲ့ဒါလူလည်းပြီးတာပဲအဲ့ဒီအချက်မှာပဲပို့ပြီးတော့လူပြီးတာပါလေအဲ့ဒါလည်းပဲတကယ်လိုအပ်ပါတယ် ဒါဖြစ်ဒီဓမ္မဒီစိတ်တရားတွေကဒီစိတ်တရားတွေကဖြစ်တဲ့သဘောဒီစိတ်တရားတွေယုံတဲ့သဘောဒီစိတ်တရားမကောင်းကျိုးကိုဖြစ်တဲ့ယုံတဲ့သဘောဒါလည်းစိတ်လိုအပ်တာပဲဒီစိတ်တရားတွေအင်းတန်တော့ဖြစ်လာပါကျူးလွန်မိပါဘူးလေကိုယ်ဆုံးကျူးလွန်မိပါဘူးကြောက်တဲ့သဘောကျူးလွန်ပြီးလို့မကောင်းကျိုးတွေရလာတာကို ဖြစ်လာမှာကိုကြောက်တဲ့သဘောဒါလည်းသိလွားတာပါပဲဒီဟိယုတ်တပ္ပကင်းမဲ့တဲ့လောကကြီးထဲမှာဟိယုတ်တပ္ပရှိတယ်ဆိုတာသိအရေးကြီးတဲ့ဂုဏ်တရားပါပဲသူကအဖြူခံတရားပိုင်သွားတယ်အဲစိတ်ကြောင့်လည်းအဖြူခံပူဒံကံထုတ်ပြီးဆိုတာပါ သူ့တိုင်းတိုင်းနဲ့သေဘောတွေတော်တော်လေးခိုင်ပါလေဟိရုဒ္ဓဘာတရားလက်ကင်ရှိပါတော့အလွန်ဆိုးရတဲ့ထိမ့်မလိုက်သိမရပါဘူးပြင်မရတော့အောင်မမိလို့ပေါ့ပူလောင်မှုလို့သူကကန်ထုတ်လိုက်တယ်သိခေါ်လာတော့အဲတော့ကိုယ်ကလုံးကိုဒီသတိချာချာကြီးသင်ကျလာတာအရိယာမဲ့ဖြစ်ပြီးတဲ့နောက်ပဲပါတနည်းအားဖြင့်လည်းပဲ ဒီတရားမိမိတဏ္ဍာမှာဆုံးကားလာတော့စိရုတ္တပရှိနေတာနဲ့အမျှပေါ့မိမိဘဝမိမိဂုံသိနှိမ့်ချိန်ခြင်းနိုင်တဲ့ဒီစိတ်တရားတွေပေါ့ရှောင်လေလေမိမိကဂုံသိနေပေါ့ဒီကသမားကြီးပညာဂုံကျေစုတရားတွေကိုထွန်းတောက်လာနေတယ်ပဲသူချာချာဖြစ်လာတာ နောက်ဆုံးဝိသုဒ္ဓိဒေဝအဖြစ်ရောက်တဲ့အဖြစ်ကိုလည်းဖြစ်လာပါမယ်။မတွဲတာလည်းလူရှိရလို့ရှိရင်လည်းလူဖြစ်တာသာကြီးကဲရှိရ။နတ်ဖြစ်ရလို့ရှိရင်နတ်ဖြစ်တာသာလည်းဖြစ်ရတာ။ဥပပတိဒေဝလို့သမုဒိဒေဝလို့ဆိုတာ။အဲနောက်ပိုင်းအဲအရေးကြီးဆုံးကတော့ဝိသုဒ္ဓိဒေဝဆိုတာပါ။ဖြစ်စဉ်မြတ်တဲ့။ကိုကြီးလေးနဲ့ထွန်းတောက်တဲ့ဘဝအဲလိုဖြစ်လာတယ်။ဘယ်တော့မှပြန်ပြီးတော့ကိုကြီးလေး အကြဆုံးခံတဲ့အနေအထားမျိုးလောက်ပါတယ်ရှိတယ်။ပိုးပြီးတော့ကိုလူနဲ့ပြီးတာသွားတယ်။လူလိုလည်းပဲပြည့်ပြီးဝါပါသိချတတ်သွားတယ်။ဒါဖြစ်ထွန်းလာတဲ့သာသမီတွေလူငယ်လူရွယ်တွေပေါ့လေ။လူရဲအောင်ပြောရဲအောင်ကြံစည်ရဲအောင်ပေါ့လေ။ဘာပဲဖြစ်ဖြစ်တတ္တိရှိအောင်ဆိုပြီးတော့ပေါ့လေ။ ပျောက်ကင်းကျတာရှိတယ်အပြည့်ကင်းအကျိုးရှိတဲ့အရာတွေကိုလုံရဲအောင်ပဋိရှိအောင်ပျောက်ကင်းကျတာလည်းကိစ္စမရှိပါဘူးဒီနေ့ကတော့အကျိုးကဖြစ်စေနိုင်တဲ့အရာတွေပျောက်ကင်းကျတာကိုတော့ဒါကတော့မကောင်းပါဘူးဒီလိုချို့ကတော့စိတ်တောင်ကြောက်တောင်သင်ပေးတာကလူငယ်လူငယ်တွေကိုတတိကြောင်အောင်ပေါ့လေ တွန့်ဆုတ်အောင်ပြုလုပ်ပေးတဲ့သဘောတဲ့မကောင်းဘူးလို့တော့မရှိလို့ပြင်ရပါတယ်အမှန်ကတော့ဒီလိုမဟုတ်ပါဘူးမကောင်းမှုဒီစိတ်တရားတွေကိုယွန်တတ်အောင်ကြောက်တတ်အောင်မကောင်းကျိုးတွေရဟာယူဖြစ်လာမှာကိုယွန်တတ်အောင်ကြောက်တတ်အောင်ပြုလုပ်ပေးတာဟာလူကောင်းသူကောင်းဖြစ်ဖို့ရတဲ့လူဖို့တော်ဖြစ်ဖို့ရတဲ့ တန်ဖိုးကြီးတဲ့လူသားကြောက်ဖြစ်ကိုရအောင်အတွက်သင်ကြားပေးတဲ့သဘောပါပဲခြေလွတ်တပ်ပါရှိထားတော့အလုပ်ကောင်းပြောကောင်းတဲ့မှားတွေကိုတတိရှိရှိနဲ့ဆောင်ရွက်တယ်တတိရဆောင်ရွက်တာအမှန်လေးကြည့်တာပဲအမှန်လေးကြည့်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီအမှန်တရားကအမှန်ကြည့်တဲ့ပုဂ္ဂိုလ်ကိုရဲရဲစီရဲပို့ပြီးတော့ရဲရဲနဲ့ ဆိုတော့အများနဲ့ရှင်းလိုက်လို့ရှိရင်တော့အကျုံးပေးတယ်လို့ရှင်းရပြီလေလို့အမှန်ကတော့အရှုံးမပါတော့မရှုံးတော့အနိုင်ကြီးရဲ့တဲ့။နေရတဲ့ကိုယ့်ကိုယ်ကိုအနိုင်ကြီးတာပါပဲ။ကိုယ့်ကိုယ်ကိုမှားရအောင်အနိုင်ကြီးတာမရှုံးတော့အနိုင်ကြီးချင်း။ကိုယ်ကအရှုံးဖက်တော့အနိုင်ကြီးချင်းမရှုံးတော့အနိုင်ကြီးချင်းဖြစ်ဖို့ရတဲ့ ဖြစ်တာကြောက်တာဒီစိတ်တရားကြီးမကြည့်ရဲမပြောရအောင်မကြံစည်ရအောင်ဒီလိုပြေးတာကိုယ်ကိုယ်ကိုမရှုံးသောအနယူတတ်ဒီလေးတွေရှိအောင်လို့စိတ်ကောင်းမွေးမြူပြေးတာလို့ဟောရပါပါတယ်ဒီတော့စိတ္တဒနာစိတ္တဒနာဆိုတာကိုယ်ကိုယ်ကိုယ်ကလေကိုယ်လုံးစိတ်၃မျိုးလုံးအချိုးကျအဖို့တည်အောင် တွေ့ပြင်တဲ့နည်းလေးတွေပါပဲကိုယ်ရာလေးအချိုးကြအောင်နှုတ်ရာလေးအချိုးကြအောင်စိတ်လေးစိတ်သားလေးတွေအဲတန်ရှင်းအောင်ဒီလိမ္မာလေးတွေရအောင်ပေါ့လေပထမရှင်ကြီးအဖပေါ့ဒါသုတ္တခေါ်တယ်ယောဂီဆိုလို့ရှိရင်နေ့ပြန်ပါပဲဒီလိုကိုယ်တို့ရေအထုပ်ပုံလေးသင်ပြပုံထားကြရရပြည့်ပြည့်ပြည့်ဒါလည်းပဲသုတ္တတွေပါပဲ စနေတနားဤတနားဤပေါ့လေဆိုပြဒေသနာနည်းနဲ့အညီပေါ့လေခေါ်ပြောပြေးနေတာလေဒါလေးသုတ္တတွေပါရနေတာအဲဒါတော့သာရိသုတ္တလို့ခေါ်ပါတယ်သာရိသုတ္တကနေပြီးတော့လက်တွေ့ယုံနာနေတိုက်စားကြည့်ဟုကြောင်းကျိုးစက်ပုံလေးကြည့်ဟုမမြဲစေရသဘောပဲဆိုတာကြည့်ရဆိုရင်စိတ်လေးစိတ်လေးကြည့်ဟုဆိုတာဒါလက်တွေ့သုတ္တတွေပဲသာရိသုတ္တရောလက်တွေ့သုတ္တရောရနေတာ အဲအရိယာဖြစ်သွားပြီဆိုလို့ရှိရင်တော့အဲဒီသုတပိုင်းသွားပြီ။ရှင်လေးခါလည်းမမေ့တော့ဘူးတစ်တလုံး။ဒါကြီးပိုင်နေသွားတော့အထုလို့ရရှိတဲ့တရားတော်လေးတွေလည်းပဲအစီအစဉ်ချပြီးတော့မပြောတတ်ဘူးလို့တကယ်လူရင်းတော့မမေ့နိုင်တော့အောင်ကိုပဲနှလုံးသားထဲမှာဆွဲသွားတယ်။အဲဒီလိုသိကြတဲ့သုတမျိုးလည်းရတော့ပါလေ။အဲဆိုတော့နှစ်ပိုင်းရှိပါတယ်ဆိုတော့ စွန့်လွတ်မှုနဲ့ဆွကျဲမှုစွန့်လွတ်မှုဆိုတာကပထမမဲ့နဲ့သူဆိုင်ရာအဝိဇ္ဇာတနာဥပါဒံခေါ်တဲ့ခိရိကာတွေဆွန့်လွတ်လိုက်တာအထူးသဖြင့်အပယ်နဲ့ဆက်တဲ့အဝိဇ္ဇာတနာဥပါဒံခေါ်တဲ့ခိရိကာဝတ္တိကိုဆွန့်လွတ်လိုက်တာအဲ့ဒီခိရိကာတွေဆွန့်လွတ်လိုက်တော့သူရှိမှအပယ်လာကြောင်းမကောက်မှုကံခေါ်တဲ့အပိသင်္ခါရ ဒါတွေကအကျိုးပေးနေပါတယ်သူ့ကိုပယ်လိုက်တော့ဟိုတုန်းကမှားခဲ့တဲ့အပိစင်္ဂါရခေါ်တဲ့ဒီစိတ်တရားအဟောင်းလေးနောက်ဖြစ်ပေါ်မဲ့ဒီစိတ်တရားတွေဒီအဲ့ဒါတွေကိုလည်းပဲမဖြစ်ပေါ်တဲ့အနေနဲ့ပေါ့လေအနုတ္တိယကိလေသာပြအောင်ပယ်လိုက်တာကိုပဲဆုံးတယ်လို့ခေါ်ပါတယ်ဆုံးဆုံးလို့ခေါ်ပါတယ် အဲဒီလိုပိုင်ပိုင်ဆုံးလောက်နိုင်တဲ့အတွက်အရိယပုဂ္ဂိုလ်များဟာသူတစ်ပါးကိုလိုအပ်လို့လိုအပ်ပဲပေးပေးပစ္စည်းတစ်ခုပဲပေးပေးပေါ့လေအဲ့ဒီခါမျိုးဟာမိမိကိုယ်ကျိုးအတွက်အဓိကရှိမထားဘူးကိုယ်ကျိုးပြောပြီးတော့ကုညီတာမျိုးမဟုတ်တော့လွတ်လွတ်ချစ်ချစ်ကြီးကုညီတတ်တယ်အထူးသဖြင့်သာသနာ့ဆိုင်ရာပုဂ္ဂိုလ်များရဲ့တကယ်လိုအပ်ခြင်းနဲ့တကယ်တင့်တော်ချက်ကို အကွက်ကြအလွန်ကြီးရှိပြီးတော့ဗောလေအားပေးတတ်တယ်အဲ့ဒီခါကြီးတော့ပတ်နေလည်းရရှိသွားပါတယ်အဲ့ဒါကြာကဒလလို့ခေါ်ပါတယ်အဲ့ဒါစုတ်ရှုမှုခေါ်ပါတယ်အဲစုတ်ရှုမှုစုတ်ရှုမှုအဲနောက်ဆုံးကတော့ပညာပညာဆိုတာခွဲခြားစိတ်ဖြာပြီးတော့သိတာခွဲခြားစိတ်ဖြာသိတယ်ဆိုတာတစ်ခုနဲ့တစ်ခုမရောပဲနဲ့ ရှင်းရှင်းလင်းလင်းတက်တက်သာသာကြည့်လိုက်တာဘုရားတို့တဲ့ကာလမှာယုံနေတာအတော်ရဆိုရောနေတော့နောက်ယုံတရားတွေရှာကျွဲကျွဲချမ်းသာတာကြည့်လိုက်တာပဲအကြောင်းနဲ့ကျိုးလည်းရောနေတာပဲနောက်အကြောင်းနဲ့ကျိုးကျွဲပြပြီးတော့ကြည့်လိုက်တာစိတ်ကြောင့်ရောက်ယုံကျိုးဖြစ်ပေါ်စိတ်ကြောင့်ရောက်နာကျိုးဖြစ်ပေါ်ယုံကြောင့်ရောက်စိတ်ကျိုးဖြစ်ပေါ် ရုပ်ကြောင့်ရုပ်အကျိုးဖြစ်ပုံကိုရှင်းပြပေါ်အပြာဟာကြောင့်ကျိုးကြီးရပြီးဖြစ်ပုံလေးတွေအထုံးနေတဲ့ယောဂီပုဂ္ဂိုလ်ဟာအကြောင်းနဲ့အကျိုးဟာရောလာခြင်းရှိပဲတဲ့ခြားခြားနာနာကွဲကွဲခြားခြားဆက်ဆက်ထားတဲ့ခါလေးရှိတယ်။မမြဲပုံလေး၊ခြင်းပုံလေး၊ဒီဘောဓာတ်ဖြစ်ပုံလေးဒါတွေလည်းဆက်ဆက်ထားတာရှိတယ်။ဘုရားပြညာမရောက်တဲ့ခါကျတော့အသေးအဖွဲလေးတွေကအစပါလိမ့်။ nwụ o a adachiti o ya ပြက်သွားတာလည်းရှိတယ်ပြက်သွားတာကိုလည်းပြီးလိုက်တယ်ဆိုတာအာယုံနဲ့အတိအကျရှင်းရှင်းကြီးသိတည်သွားတာအဲ့ဒါပညာတွေပဲခွဲခြားသိစားပြီးတော့ပြီးတဲ့ပညာတွေပဲအဲ့ဒီပြီးတဲ့နောက်ပိုင်းမှာပါထူးကြလာကြလေလို့ဆိုတော့ဒီသရကတပ္ပဇိယတပ္ပယတံဇိယဒီပညာတစ်ခုကိုသူရှင်းရဖြစ်တယ်အကြောင်းအရာတစ်ခုကြည့်တော့မယ်ပြောတော့မယ်ဆိုရင်မကြည့်ခင်ပြောခင်က ကျိုးရှိမရှိပါလို့ရှင်းတတ်တယ်အကျိုးမရှိမလုပ်ဘူးမပြောဘူးကျိုးရှိမလို့သိမတယ်လည်းရှင်းတတ်တယ်မသိရမလုပ်ဘူးဆိုလိုတာတော့မိမိလုံးမဲ့ပြောမဲ့အရာဟာအကျိုးရှိတာလည်းရှိရမယ်ရှင်းတာလည်းရှိရမယ်အဲ့ဒါလိုရှင်းကြနိုင်တဲ့အသိပညာတွေပေါ့လေသူကြီးချာချာဖြစ်သွားတာပါ အဲဒီဖြစ်နေတဲ့အသိပညာတွေရတဲ့ပုဂ္ဂိုလ်ဟာအကျိုးမရှိတာမရှိဘူးအတိမသိတာမသိမှလည်းဆောင်းလိုက်တော့သူ့မှာပြင်းဖြစ်ဘူးပေါ့ကျိုးရှိတဲ့ဟာတွေရွေးလုပ်တဲ့ခါကျတော့သူ့မှာလည်းကျိုးရှိဝိညာဉ်မှာလည်းပဲကျိုးရှိသူတွေရှိလို့သိကောင်းတာဘယ်တော့တန်ဖို့ရှိတယ်လဲဆိုတော့ဒီပညာဟာအဲဒီလိုပညာမျိုးကတော့အရိယပညာအနေနဲ့တော့အကျိုးဆက်အနေနဲ့ပို့ထွက်လာတဲ့ပညာမျိုးပေါ့ ပညာကြောင့်ပြောရမယ်ဆိုလို့ရှိရင်တော့ဆုံးနေတော့ဘူးအဲ့ဒီလိုအရိယဥစ္စာခုနှစ်ပါးပိုင်ပိုင်နေနေရရှိသွားတယ်အဲ့လိုအရိယဥစ္စာခုနှစ်ပါးအမျိုးအမျိုးကြီးအမျိုးကြီးတဏ္ဍာမဆိုဖြစ်အမျိုးသားတဏ္ဍာမဆိုဖြစ်ဖြစ်ပိုင်ပိုင်နေနေရရှိပြီဆိုလို့ရှိရင်လောကထုံးစာအရတဏမပြည့်စုံပြီမလို့သူဟာတော့တရားတော့ကျွယ်သွားတယ် တရားပိုက်ခြင်းဖြစ်သွားတယ်ချမ်းသာလည်းရသွားတယ်မစင်းရဲ့သည်ချမ်းသာပြီလို့ဆိုရတာပါပဲအဲ့ဒီလိုအနေထားလေးနဲ့အသက်ရှင်ရခြင်းဟာအဲ့ဒီအနေထားရှိတဲ့ဘူးအရိယဥစ္စာခုနမှရှိတဲ့ဘူးအသက်ရှင်ခြင်းဟာအချင်းကြီးအကျိုးမဲ့အသက်ရှင်ခြင်းမဟုတ်တဲ့အကျိုးရှိတော့အသက်ရှင်ခြင်းအဲ့တော့ဒီရလို့ဖြစ်လာပြီဆိုလို့ရှိရင်တော့အကျိုးရှိတော့အသက်ရှင်ခြင်းဖြစ်ဖို့အတွက်အရေးကြီးပါတယ် အဲဒီလိုအနေထားရောက်လို့ရှိရင်လွတ်ခဲ့ပြီပေါ့ဒီကရေပြည့်စုံလို့သုတ္တရေပြည့်စုံလို့ဘောလေးတော်ကလူပြည်သားတဲ့စိတ်တွေပြုကြရတဲ့သိသိသာသာကြီးကြောင်းလဲသွားတဲ့အခါကျတော့လူလူသိထားတတ်တယ်ဘယ်တော့မှမကားနိုင်တော့အောင်ကိုယ်မှာအသိပညာတွေပြည့်စုံသွားပြီဆိုလို့ရှိရင်လူထက်လူဖြစ်သွားတယ်ဒီခုခေတ်ကြီးက အခု၃မျိုးပိုင်ပိုင်နေရနေတယ်ဖြစ်စီပါကိုကလာသတ္တတရားရှိတယ်ကလုပ်ကြည့်ပါရနိုင်ပါတယ်ဒါတော့တာမန်လူဖြစ်တယ်ပေါ့လေတဘောကပြီးရမယ်စိတ်နှမျိုးစရာကောင်းတယ်လူထက်လူဖြစ်အောင်ပေါ့လေစူးစမ်းပြီးတော့အထောက်ကြဖို့ပါပဲဒါတဲ့ပုဂ္ဂိုလ်ဟာအထူးသဖြင့်အတိညာလေးပြည့်စုံပြီးတော့ခံယူတဲ့ခံရတဲ့ပုဂ္ဂိုလ် တရားဖြစ်ဖြစ်တော့လားမပြတ်ဆိုတာမနေ့ကသာရကကြားခဲ့ပါပြီ။သတ္တဝဗုဒ္ဓလည်း